ကလျာဏမိတ်အကြောင်းဟောပါမယ်ဒီကလျာဏမိတ်အကြောင်းဘုန်းကြီးဒီဌာနရောက်ကြတဲ့ကောကအစပြုပြီးတော့ပြောခဲ့ပါတယ်ကျောက်ကအစပြုတဲ့သူကတော့အဆုံးသတ်တဲ့အနေနဲ့ဒီနေ့စပ်ပေါင်းပြီးတော့ရှင်းပြရမှာပါရှင်းပြပြန်ပြီးတော့ပြောပါဦးမယ် နာပြီးသားပုဂ္ဂိုလ်များလည်းပဲထပ်ပြီးတော့နာရတော့ပူပြီးတော့ရှင်းတယ်။အနာဝိရပုဂ္ဂိုလ်များလည်းပဲအခုကြားရတော့ဥဒိတာဖြစ်ဖို့ပါမသားဖို့ပါပထမကလျာဏမိတ်တကုံကတော့တိရတိလအတွက်နှစ်သက်เสียလည်းဖြစ်ဖြစ်ရတယ်တိရကုံနဲ့ပြည့်စုံတယ်လို့ဆိုတော့ပြီးတော့ဂရုတနည်းအားဖြင့်လည်းပဲဂရုပေါ့လေလေးစားလောက်တဲ့ဂုံလည်းရှိရမယ် ဒါတော့မဟာဝနီယအများရဲ့မေတ္တာထားခြင်းလည်းခံရမယ်။ဒီအပြင်မြတ်နိုးအဲမြတ်နိုးစရာလည်းဖြစ်ရမယ်။ဒါတော့ဝတ္တာပြောဆိုဆုံးမအပြစ်တွေလို့ရှိရင်မတော်တာတွေလို့ရှိရင်ပြောဆိုဆုံးမတတ်ရမယ်။ဒါတော့ဝကျနဲ့ခမသူတစ်ပါးကအပြစ်မြင်လို့ကိုယ်မှာသိဉ္ဇယ်ရှိနေလို့တတိပေးလို့ရှိရင်လည်း သိခံနိုင်ရရှိရမယ်သိခံနိုင်ကုန်ရှိရမယ်ဒါတော့ကံပီရာကြကထံကတ္တာကလေးနဲ့တဲ့တရားစကားကိုလည်းပဲပြောဟောနိုင်လို့ရှိရမယ်သိပြနိုင်လို့ရှိရမယ်နောက်ဆုံးကတော့နောကြဌာနီမိရောသကောဆိုတာမတင့်တော်သောအရာမှာကိုကျိုးအတွက် သူတစ်ပါးမသိခိုင်းမသိခိုင်းတတ်တယ်လည်းဖြစ်ရမယ်အခုပြောခဲ့တဲ့အရေးချင်း၆မျိုးနဲ့အခု9မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာပုဂ္ဂလသဗ္ဗာယอืมပေါ်လာပါပဲပုဂ္ဂလသဗ္ဗာယဆိုတာတင့်တော်တဲ့ပုဂ္ဂိုလ်လို့ဆိုပါတယ်မရောက်ဘူးတန်တရားကိုဆင်းရဲမှလွတ်မြောက်ရေးအတွက်တကယ်အားကိုးရတဲ့ပုဂ္ဂိုလ်လို့ဆိုပါတယ် ခုပြောခဲ့တဲ့ဂုံကြီးပြီးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတကယ်တော့အများရဲ့အကျိုးကိုလည်းပဲသိနာလည်းသွားပါပြီ။မြတ်ပေါ်မှာအကျိုးစီးပွားတွေပေါ့ပြည့်စုံပါတယ်လို့နှစ်တန်အကျိုးစီးပွားတွေချမ်းသာရေးကိုပြည့်စုံတတ်ပါဒီနေ့သူတစ်ပါးတိုးတက်ကြီးပွားရေးအပိုင်းမှာလည်းပဲစိတ်ချယုံကြည်ရတဲ့ တည်တံ့ခိုင်မြဲတဲ့မိတ်ဆွေကောင်းတယောက်လည်းပဲဖြစ်နိုင်ပါပြီ။ကလျာဏမိတ်တဖြစ်နိုင်ပါပြီ။ဒီလိုကိုယ်တိုင်ကတရားနယ်တွေရောက်ရှိပြီးတော့အခြေခံအနေနဲ့မတော်မတရားတဲ့ကိုယ်နဲ့စိတ်အပြုအဲကိုယ်နှုတ်အပြုမူတွေကဆောင်ကျင်ရတဲ့သီလပါမကြိုးရမပြရအောင်လို့မညှိုးရအောင်လို့အမှန်တန်ဖိုးရှိတဲ့ကြည်စည်းကို စစ်စစ်ခင်ခင်ပေါ့လေမျက်နှာလုံးလိုဆောက်ရှောက်သလိုဆောက်ရှောက်တော့ဒီလတွေပြည့်စုံလာတယ်ဘုရားရှင်ဒီလချိန်တည်းပြီးတော့အခုလိုအစ်မြင့်တဲ့ဣဒ္ဓဘာဝနာတရားတွေအားထုတ်လို့တနည်းတဲ့တနည်းစိတ်တည်ကြည်နေပြီးတော့အခြေခံဉာဏ်လေးတွေအစနောက်ဆုံးငြိမ်ကောင်းကနေပြီးတော့ငြိမ်ကောင်းအထိရောက်သွားပြီဆိုရင်ကိုကဒီလမြတ်လို့တော့တရားတွေမြတ်လို့တော့အဲ့ဒီဒီလအတွက်နဲ့တရားအတွက်နဲ့ အများရဲ့ချစ်ခင်ရှင်ခံရတော့တာပဲဘာဖြစ်လို့လဲဆိုတော့တကယ်ချစ်ခင်ကြီးကဒီလာတွေကစောင်းတော့တရားကပြန်စောင်းလိုက်ပြီအဲအလိုလိုကုန်တက်လာတာလေဘုနုစိတ်ထားသုံးပါးလုံးဖြည့်ရှင်မှုရဲ့အကျိုးကိုနားလည်လို့အဲဒီဟာကိုကုမိကိုယ်တိုင်ကအလေးမြတ်ထားသူမှန်ရင်တရားကပြန်ပြီးတော့တုံ့ပြန်တာပဲ။ ဆိုတော့အများရဲ့အလေးကြည်ခြင်းခါရတော့တာပဲဂရုတနည်းအားဖြင့်ဂုရုဆိုတဲ့ဂုဏ်ဟာလိုလိုရလာတယ်စေကံတိလကိုသိခင်ပြီးတော့အလေးမြတ်ထားပြီးတော့စိတ်ဓာတ်တွေလည်းတိုးမြင့်အသိဉာဏ်တွေလည်းပဲတိုးမြင့်ပေးလို့ကိုယ်လုံးစိတ်ထားလေးထူးထူးခြားခြားကြီးပန့်ရှင်းလာတာ ရှင်လက်လက်ဘဝပြောင်းလာတာပေါ့လေတွေ့ရလို့ရှိရင်အဲ့ဒီတရားကြီးအကျိုးကောင်းနားလည်လာတယ်ကိုမှကိုမူရာလေးကိုသင်ကျဲလာတာနှုတ်မူရာလေးကိုသင်ကျဲလာတာအထူးအပြင်စိတ်နဲ့စိတ်ထားလေးကိုသင်ကျဲလာတာအတိညာလေးရလည်းထူးထူးခြားခြားတိုးလာတော့ပိဋိတာသာကြီးပေါ့လေဘဝပြောင်းလဲမှုတွေရတယ်ဒီတရားရတာလေးကြီးသိလာတော့ကိုယ့်ရဲ့နိစ္စရပုဂ္ဂိုလ်ကအစ တည်ရတာလေးကိုခံစားခြင်းခံစားခြင်းနဲ့မုံယိုလေးစားလို့ရှိရင်ဤစားရပုဂ္ဂိုလ်ကအသစားစီခြင်းတော့မေတ္တာတတ်ပြီးဖြစ်လာတယ်ဒါတော့တကယ်လူများဒီဒီလိုတရားရတာမျိုးဒီပါတို့ဆရာသမားတို့မတွေ့ပဲနေများဒီတိုင်းနေလို့ရှိရင်လောကမှာလည်းပဲဆင်းရဲတော့မှာပဲ။နောက်တန်ရာကြီးလည်းပဲဆင်းရဲတော့မှာပဲ။ ဒီတရားတွေရစေခြင်းပါပြီဆိုတဲ့ကရုဏာတွေလည်းဖြစ်တော့တာပဲတရားတို့လို့တရားနဲ့သာပြီးတွေ့တယ်ဆိုတဲ့ကောမိစ္ဆာယပုဂ္ဂိုလ်ကအစမေတ္တာကရုဏာတတ်တည်ဒီရင်ကနေမတူဘူးထူးကြလာပြီအဲလိုပေါ်တဲ့အတိုင်းလည်းပဲကျုံတွေ့တဲ့အခါပေါ့လေမေတ္တာကရုဏာထားပြီးထားပြီးတော့တိုက်တွန်းတော့တာပဲ တိုက်တွန်းခံရတဲ့ပုဂ္ဂိုလ်ကလည်းပဲတိုက်တွန်းတဲ့အတိုင်းအားထုတ်လို့တရားတော်လေးကြီးတွေ့သွားတယ်။ဟာသူတိုက်တွန်းလို့အားထုတ်လိုက်တာတရားတော်လေးကြီးတွေ့သွားတယ်။အဲဒီတိုက်တွန်းတဲ့ပုဂ္ဂိုလ်မေတ္တာထားတော့တာပဲကရုဏာကြီးပွားတော့တာပဲကိုကတရားတော်လေးကြီးတွေ့လို့အများပေါ်မှာမေတ္တာကရုဏာထားပြီးတော့ဆောင်ရွက်တော့အများရဲ့မေတ္တာပွားခြင်းမေတ္တာထားခြင်းနဲ့ခံရတော့တာပဲအဲဒါဘာဝိနည်းကုံခေါ်တယ် အဲဒီလိုသူတစ်ပါးတရားပြည့်စုံစေခြင်းနဲ့မေတ္တာတရားမပြည့်စေခြင်းနဲ့ကရုဏာဖြေခံပြီးတော့တက်ကျွန်းတော့တာပဲကြောတတ်လာတာပဲတကယ်လို့တရားလမ်းကြောင်းလွဲနေတာတွေ့လို့ရှိရင်လည်းအပြစ်တွေအပြစ်တွေကိုလည်းပေါ်ပြလမ်းလွဲတာတွေလည်းပေါ်ပြီးတော့ပြောတတ်လာတာပဲအလိုလိုပဲဝတ္တာဆိုတဲ့ဂုဏ်ဟာရောက်လာတယ် အဲ့ဒီလိုပြောဆိုတိုက်တွန်းရမှာပြောရဆိုရမှာလည်းပဲဒီဒီမှာမှကြွကြွကြင်ကြင်နဲ့ဖြစ်လာတယ်ဘယ်ပုဂ္ဂိုလ်ဘယ်လိုပြောရမလဲဆိုတာပေါ့လေအဲ့ဒီအရေးချင်းနေတယ်လူလူရလာတတ်တယ်ဘယ်လိုတရားလိုက်စားတယ်တရားထုတ်တယ်ဆိုတာမှာတော့ကိုယ့်ကိုယ်ကိုနားလည်အောင်လုပ်တာပဲကိုယ့်ကိုယ်ကိုတရားထုတ်ကြရပြီနားလည်အောင်လုပ်လို့နားလည်သွားပြီဆိုရင်သူတထူးလည်းပဲတရားပဲပါလာအောင်ဘယ်လိုနားလည်အောင်လုပ်ရမလဲဆိုတာပေါ့လေ အထုကေတရားကပဲဒါကြတဲ့တင်ကြသွားတယ်ဖြစ်တာအလိုလိုကိုပဲပြောရေးဆိုရေးမှာကျွမ်းကျင်လာတာအဲဒါလည်းပဲဝတ္တာဆိုတဲ့ကိုယ်ပဲပြီးတော့တရားထုတ်ခြင်းမှာလည်းသတ္တရာကိုရောနှုတ်ကောအထူးအဖြင့်စိတ်ကြီးစိတ်ထားရောထိတ်ချုပ်ရတဲ့ဟာမတက်တာဘူးသမဏတိခါအထူးအဖြင့်မခန္ဓာမှုဝေဒနာတွေပေါ်လာပြီဆိုရင်ဒါလေးလည်းပဲတိခါရတာပဲ တရားထုတ်တဲ့ပုဂ္ဂိုလ်ချင်းချင်းလည်းတစ်ခါတစ်ခါစိတ်ရစရာလေးတွေတွေ့လို့ရှိရင်သိခံရတာပဲသိခံရှိမှရတာပဲတစ်ခါတစ်ခါကမ္မထမ်းဆရာများအဲပြောလိုက်တဲ့အခါပေါ့လေနည်းနည်းရှင်းလိုက်တဲ့အခါခက်ဆက်ဆက်ပြီးပြောတဲ့အခါဒါလည်းသိခံရတာပဲတရားထုတ်ခြင်းတွေကသိခံစိတ်တွေကတော်တော်ကောင်းလာပြီတရားတော်တွေတွေ့လာတဲ့အခါကျတော့စိတ္တကုဏတ္တတွေကတခါထပ်ဆင့်လိုက်တယ်ဆိုတော့ အရာရာမှာကိုကအတာမတန်အနာခံတဲ့သဘောလေးတွေပေါ့တိတိခါဆိုတာဒါလေးတွေဖြစ်လာတယ်တိခံတဲ့တက်ကလေးတွေတိခံခွင့်လွတ်တဲ့သဘောလေးအဲ့ဒါလေးတွေဖြစ်လာတယ်အတိခံခွင့်လွတ်တဲ့သဘောကတရားထုတ်ရင်းကလည်းပဲတစ်စင်းပြီးတစ်စင်းတစ်စင်းပြီးတစ်စင်းဖြစ်လာတယ်နောက်ဆုံးတရားကောင်းသွားတဲ့အခါတိခံစိတ်တော်တော်လေးအားကောင်းသွားတယ်အားကောင်းသွားတော့ကိုယ်ကသုံးပါတယ်လို့အများက ကိုယ့်ပုံမှာဆွေးချက်ကလေးတွေရှိလို့လာရောက်တတိပေးလို့ရှိရင်ဝတ်တော်အောင်လုပ်တယ်ပေါ့လေခိုင်ခိုင်နဲ့အရေးချင်းနဲ့အလိုလိုပြည့်လာတာအဲ့ဒါဝဆနိကမဂုံခေါ်တယ်ဒီကတရားသစ္စာခါမှာလဲအမှန်တရားလေးနဲ့တဲ့တရားတွေကြားရတယ်ဟွန်းသစ္စာလေးပါးနဲ့စတဲ့တရားတွေသစ္စာသမုပ္ပါဒ်နဲ့စတဲ့တရားတွေပောရိပက္ခိယတရားနဲ့စတဲ့တရားတွေအထူးအားဖြင့်လက်တွေ့အားထုတ်နေရတဲ့ ပရိပဌာန်၄ပါးနဲ့ပတ်သက်တဲ့တရားတွေပေါ့။ဒါတော့ဇာနဲ့ပတ်သက်တဲ့တရားတွေတရားမှာတစ်ဆင့်ဆက်ပြီးတော့ဥပဒနာမဲ့ညာဖူညာနိဗ္ဗာန်နဲ့ပတ်သက်တဲ့တရားတွေဒါဒီကျမ်းနာနေရတာကျမ်းနာတဲ့အတိုင်းလက်တွေ့လည်းပဲလေ့လာတာသမဏလေးနဲ့တဲ့တရားတွေလည်းကြားကြားလည်းကြားရတယ်လက်တွေ့လည်းပဲအထုတ်တယ်ဆိုတော့ငကူကမတည်ဘူးလို့ အမှန်လေးတဲ့တရားကြီးစသိလာတာယုံနာနေသိလာတာကြောက်ကျစက်ပုံနေသိလာတာမြဲစင်းရဲ့သဘောပဲဆိုတာလေးသိလာတာဒီနည်းနဲ့ပဲအစစ်အစစ်ဆင်းဆင်းအမှန်လေးတဲ့တရားကြီးတည်တည်သွားတာဒါတော့သာရိယလက်တရဓမ္မစုံသွားတာဒီနေ့တဲ့တရားကြီးကြားနာပြီးတော့ဒီနေ့တဲ့တရားသဘောလေးတွေသိနေတာဒီတရားသဘောလေးတွေသိနေတော့သူများဆိုလည်းပဲ တိတိနဲ့နဲ့ဟောနိုင်တယ်ပြောနိုင်တယ်တိုက်တွန်းနိုင်တယ်ဒီအမှတစ်ဆင့်စာပေနဲ့ပေါင်းစပ်ပြီးတော့ဟောရပြောရလို့ရှိရင်ပိုးပြီးတော့ကိုတိတိနဲ့နဲ့ပြောနိုင်တာလေအဲ့ဒါသံဗေဒံကသထံကတ္တာဆိုတာတည်ရခြင်းလိုလိုရတာသဗ္ဗပရိယတိမတတ်ကျွမ်းတဲ့ယောဂီတွေသက်သောဗျာဒီသနာနည်းတိုင်းအားထုတ်လို့ယောဂီတွေအားထုတ်လို့သိသက်သာအားထုတ်လို့ တရားသဘောလေးတွေအခြေခံစားပြီးတော့စဉ်စဉ်စဉ်စဉ်တွေ့သွားဖို့စာပေနဲ့ကြည့်ပြီးတော့ရှင်းပြတဲ့အတန်လေးတွေနဲ့ကြားရလို့ရှိရင်စာပေရဲ့လေးနဲ့ပုံရောဒီနည်းအားထုတ်လို့တွေ့ရတဲ့တရားရဲ့လေးနဲ့ပုံရောနှမျိုးပေါင်းစပ်ပြီးတော့ထူးထူးခြားခြားကြီးကိုဒကာတဲ့ဓမ္မပေါ်ပေါ်လွင်လွင်ကြီးပြီးလိုက်တာလေဒါယောဂီအတွေ့ပါပဲ။ နည်းနဲ့တရားသဘောလေးတွေသိလာတော့တရားအထုတ်တုံးမှာပဲအခြားအတရားပုဂ္ဂိုလ်တွေဟောရတာမျိုးမဟုတ်ဘဲနဲ့ကိုယ်ကမ္မထမ်းဆရာကိုပဲကိုပြန်ဟောရတာရှိတယ်။အထုတ်လို့တွေ့ပုံလေးတွေထူးထူးခြားခြားဟာဒီကမ္မထမ်းဆရာကျင့်ကြရတာလေကမ္မထမ်းဆရာဟောလို့ဖြစ်နေတာ။လေးလေးနက်နက်ကိုပြောလာပြောနိုင်တာပဲ။ဒီချင်းလေးတွေကအောဝယ်ကောင်းလောက်အောင်ပေါ်လို့ရလာတာ။တိတ်ထူးကြတယ် ဆိုမရတရားတွေလေးတွေပြောဖို့တက်တက်ကြွကြွနဲ့ဗောလိထူရပုံလေးပြည့်ပြည့်သားသားပြုပုံလေးပြောပြတာလေးဒါကာမိရဇကထာကတ္တာဆိုတဲ့ဒီချင်းနဲ့ထည့်ရမှာပဲကမ္မထာဆရာများကအဲ့ဒီယောဂီများရဲ့တရားနာပြီးအရင်ဖြစ်သွားတယ်ဒီလိုဆိုလိုပါတယ်အမေသူတို့ကြီးရတယ်ဘုန်းကြီးတို့ကမ္မထာဆရာတွေကနီးရတာတွေအများကြီးရှိတယ်ပြောပုံဆိုပုံလေးတွေပေါ့လေအချက်အလက်နဲ့တင်ပြပုံလေးတွေတချို့ဥပမာနဲ့တင်ပြပုံလေးတွေသိပုဒ္ဒရရတာ ကိုယ်တပည့်ယောဂီကြီးရတယ်ပဲပညာကြီးအများကြီးရတယ်မေကိုယ်တပည့်ရတော့သင်ရင်မသေးရဘူးတဏှာကြီးကောင်ကပြည့်ဖို့နည်းနည်းပဲရှိရတယ်ဝိရိယအဆုံးမတတ်သေးဘူးနောက်နိုင်ရလို့ဟောမှအဆုံးတတ်မှာပဲကြေပြိဒါပဲလို့တော့ဘုန်းကြီးဆက်ဟောရမှာလားဒီကလျာဏမိတ်တာကလျာဏမိတ်တာနဲ့ပတ်သက်တဲ့တရားတဝက်နဲ့ချက်ထားမှာလားဘုန်းကြီးတဝက်နဲ့ချက်ပြီးတော့ပြန်မှာလား ယ်လိုသဘောရတော့ဆက်ဟောမှာလားဟမ်ရေနောက်ပိုင်းကယောဂီတွေကတော့ညင်းနေတာပြီသူတို့ဘုန်းကြီးတရားရှိတယ်ဆိုပြီးတော့သူတို့ကတဏှာကြီးတော့ပဲအများဆုံးလာကြတာဘယ်နဲ့တော့နောက်ပိုင်းကယောဂီတွေအတန်ကတိုးတယ်အတန်လည်းနည်းတယ်ဆိုတော့ ကမထောက်ခံတဲ့ပုဂ္ဂိုလ်များတယ်နဲ့တူတယ်နေနိုင်ပါတယ်တဲ့သိခံနိုင်ပါတယ်အမေခွန်ကြီးတော့တော့အားရှိပါလားဒီနေ့တနေ့အချိန်ကြီးကရောက်ရကောင်းလာတော့နောက်ဆုံးညီကောင်ကနေပြီးတော့ညီကောင်ရောက်သွားပြီဆိုရင် စိတ္တတကရုဏာတတ္တိကသိကြီးမားလာတာသိကြီးမားလာတော့ဒီပုဂ္ဂိုလ်ဟာကိုနိစ္စရပုဂ္ဂိုလ်ကအစအခြားခြားပုဂ္ဂိုလ်တွေကိုမိမိကိုယ်ကျိုးအတွက်မတင့်တော်တဲ့နေရာမှာတိုက်တွန်းပါတော့မလားတင့်တော်တဲ့ဟာကတိုက်တွန်းတော့မှာပဲတရားအထုကြည့်ရမှာအကောင်းမှသိပါလိမ့်မယ်သိကောင်းတဲ့တရားပဲစသည်ပါလိမ့်တရားပဲကိုပဲဆွဲယူတော့မှာပဲတရားပဲတိုက်တွန်းတော့မှာပဲအဲ့ဒါ နောသဌာနီမြေသကောသာဒါပဲမသိတော်ရဲ့ဒီကိုကျိုးအတွက်မတိုက်တွန်းဘူးဆိုတော့တင့်တော်ရဲ့ကိစ္စမှာသူကျိုးအတွက်ကောင်းကောင်းကြီးတိုက်တွန်းလာပြီဆိုတဲ့အတိတ်ပဲအလိုလိုထွက်လာတာဒါကြောင့်အခုပြောခဲ့တဲ့အရေးချင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတကယ်ကိုပဲသူတထူးရဲ့အကျိုးစီးပွားကိုလိုလားပြီးတော့ဖြစ်တည်တည်ဆိုတာပေါ့ဖြစ်တည်တည်လိုလားတဲ့သဘောဖြစ်နိုင်တယ် တိုးတက်ကြီးပွားရေးမှာတကယ်တဲ့ရည်တည်နိုင်စွမ်းရှိလာတယ်လို့ဘုန်းကြီးစောစောပိုင်းကပြောခဲ့ပါတယ်ဒီသင်လေးတွေဖြစ်လို့ဒီလိုဖြစ်လာတာအဲဒီကလျာဏမိတ်တပုဂ္ဂိုလ်ကိုတန်ခါများမြတ်စွာဘုရားဟောကြားထားတဲ့တိယောကရုပါဝဏီရောဆိုတဲ့ဟာကိုထောက်ခံချက်ပေးတဲ့အနေနဲ့အချက်ရှစ်ချက်နဲ့ပေါ်ပြီးအတူချုပ်ပြီးတော့ဝေဖန်ပြထားပါတယ်ကလျာဏမိတ်တ ပုဂ္ဂိုလ်ဟာတတ္တနဲ့လည်းပဲပြည့်စုံပါတယ်အပရမအချက်ပဲပြီးတော့သီလနဲ့လည်းပဲပြည့်စုံလာတယ်တဲ့သီလသံပါဏဆိုတာပေါ့ပြီးတော့သုတ္တသံပါဏသုတ္တနဲ့လည်းပြည့်စုံလာတယ်တဲ့သာရိသုတ္တရောလက်တိသုတ္တရောလည်းပြည့်စုံလာတယ်ပြီးတော့ဇာကသံပါဏဇာကနဲ့လည်းပြည့်စုံလာတယ်တဲ့တရားကြီးကောင်းလာပြီဆိုရင်လူကျင်တန်းခြင်း အားပေးခြင်းမောလို့ဒီမှာဒီစိတ်တွေဖြစ်လာတာဒါသာကနဲ့ပြည့်စုံလာတာတကယ်လက်တွေ့လည်းပဲဖြစ်လာတာပဲဒါတွေကဒီတော့ဝိရိယသံပါဏဝိရိယနဲ့လည်းပြည့်စုံလာတယ်တကယ်ကိုရဲရင်လာတာအခက်ချက်ကြီးကြောလာတယ်ဆိုတော့စိတ်ကိုရဲရင်လာတာပဲဒီတော့စတိသံပါဏရှုမှတ်မြင်းမြဲဆွဲဆွဲရှုမှတ်တဲ့တတိနဲ့လည်းပဲပြည့်စုံလာတယ်စောစောပိုင်းကဆိုရင်တတိတစ်စက်မှမရှိဘူးနောက်တစ်ဖြည်းဖြည်းတတိတွေဖြစ်လာပြီးတော့ ကယ်တရားကောင်းသွားတဲ့အခါမှာတတိတွေထူးခြားခြားပြည့်စုံလာတယ်။သမာဓိနဲ့လည်းပြည့်စုံလာတယ်တဲ့။ပညာစံပါဏပညာနဲ့လည်းပြည့်စုံလာတယ်။ယုံနာပိုက်ခြားသူကအစအစဉ်ဥပဒနာဉာဏ်လေးတွေရှိပြီးတော့နောက်ဆုံးအငိမ့်တဲ့နိဗ္ဗာန်ကိုမညာပုံညာနဲ့ပြည့်မြင်သွားတဲ့အခါပညာနဲ့ပြည့်စုံတယ်ဆိုတာသိချင်ရှားတာအထူးအဖြင့်တရားရပြီးတဲ့ပုဂ္ဂိုလ်ဟာကျိုးရှိမှုရှိတော်မတော်ဆိုတာရှင်းပြနိုင်တဲ့ပညာတွေပေါ့လေ။အဲ့ဒါတွေကတခါလေးရလာတာ။ သိထူကြတာဒီလိုယုံကြည်မှုတရားနဲ့ပြေဝလာတဲ့ဖြင့်မြတ်စွာဘုရားရဲ့ဉာဏ်တော်ကြီးကိုလည်းပဲယုံကြည်လာတယ်။ကံကံအကျိုးကိုလည်းပဲယုံကြည်လာတယ်။ကောင်းတာလည်းကောင်းကျိုးရ၊ဆိုးတာလည်းဆိုးကျိုးရဆိုတာကမလွဲမသွေယုံကြည်။ဒါကလည်းယုံကြည်ယုံကြည်ရှိတဲ့ပုဂ္ဂိုလ်တရားနဲ့ရှင်းပြလိုက်တယ်ဆိုတော့ကိုယ်ကိုပဲကံနဲ့ကံအကျိုးကိုယုံကြည်လာတာ။အဲဒီလိုတတ္တတရားနဲ့ပြည့်စုံတဲ့အတွက်သမ္မာသံဘောဓိဆိုတာ အဖောင်းပြန်ကိုပိုင်သိပါမှုတဲ့ဉာဏ်တော်ကြီးအဲ့ဒီဉာဏ်တော်ကြီးရဲ့အရင်းခံဖြစ်တဲ့တတ္တဝါတွေပေါ်မှာအလုံးစင်နာတနာတဲ့မဟာကရုဏာတော်ကြီးကိုလည်းပဲလက်ခံလာတော့တာပဲမြတ်စွာဘုရားဟာတတ္တဝါတွေပေါ်မှာအလုံးစင်နာတနာပါလားဘုရားလုံးတော်ဘဝတဲ့ကူကအလုံးစင်နာတနာဘုရားဖြစ်တဲ့အခါအထူးပြောစရာမရှိဘူးဆိုတာပေါ့ဗျအဲ့ဒီမဟာကရုဏာဉာဏ်တော်ကြီးကိုလည်းလက်မလွတ်တော့ဘူးဒါတော့သီလနဲ့ပြည့်စုံလာတဲ့ဖြင့် အားလုံးပုဂ္ဂိုလ်တွေရဲ့ပုဂ္ဂိုလ်များရဲ့စိတ်ခင်ခြင်းခံရတဲ့တိရလေးစားခြင်းခံရတဲ့သူဉာဏ်လို့ခြင်းခံရတဲ့ဘာဝနိယဒီကုံတွေလည်းပဲအလိုလိုလာတော့တာပဲများရဲ့စိတ်ခင်ဉာဏ်လို့ခြင်းလေးအဲလေးစားခြင်းစိတ်ခင်ဉာဏ်လို့ခြင်းခံရပြီဆိုရင်အဲမလျော်တဲ့အမှုတွေမလျော်တဲ့သဘောတွေတွေ့ဘူးဒီလိုမနေရဘူးဒီလိုနေရတယ်ဟောဒီလိုနေတာကောင်းတယ်စသည်ပေါ့ ကြောရကဆိုတာပေါ့စစ်တီပြပြီးတော့လည်းပဲနိလန်ကြီးပြပြီးတော့လည်းပဲအဲကြောတတ်ဆိုတာလာတယ်မတော်တာကြီးပြည့်နေတာတွေ့ရဲ့ခုနေတာကြီးပဲဆိုတော့ဒီလိုမနေဘူးရှင်းလာတဲ့သဘောကရှိနေတော့စစ်တီပြပြပြီးတော့သူကအဲနိလန်ရှင်တတ်တယ်နိဗေလန်ကောင်းလို့တတ်တယ်ပါပကရဟိဆိုတာပေါ့ရုပ်မာတဲ့ပုဂ္ဂိုလ်တွေကိုလည်းပဲစုတ်ချလာတတ်တယ် ရှုတ်ချတယ်ဆိုတာလည်းပဲတက်တက်အပြစ်ပြောတာတော့မဟုတ်ပါဘူးအဲ့ဒီပုဂ္ဂိုလ်ကြီးမတွေ့လို့ဘူးအဲ့ဒီပုဂ္ဂိုလ်ကြီးစကားနားမထောင်လို့ဘူးအဲ့ဒီပုဂ္ဂိုလ်တွေနဲ့အတူတကွနေရမှာဝင်လေးလာတယ်ဒါပေမဲ့လို့သူတို့တော့ကောင်းတဲ့လမ်းကြောင်းတော့ရောက်စီခြင်းတယ်လေမကောင်းတဲ့ရုပ်မာတဲ့ဟာတွေကိုတော့ကြည့်ရလာတတ်တယ်ကြည့်ရတယ်ဆိုတာအပြည့်သဘောပြည့်နဲ့ကြည့်ရတတ်တာပြောတာဒီလားလည်းပဲပြည့်စုံလာတယ်ဆိုတော့သူများကအပြစ်ပြပြီးတော့ ပြောဆိုလို့ရှိရင်လည်းပဲတိခံနိုင်မှုတွေလည်းပဲဟိုကနေ့ခမဆိုတဲ့ခုံအလိုလိုပြည့်စုံလာတာသုတ္တနဲ့ပြည့်စုံတဲ့ဖြင့်သစ္စာ၄ပါးပြိဿသမုပ္ပါတရားဘောဓိကိယတရားစသည်ပေါ့လေအဲ့ဒါတွေနဲ့စတဲ့လေးနဲ့တဲ့တရားစကားတွေကိုလည်းပဲပြောတတ်ဆိုတတ်လာတယ်။သာကနဲ့ပြည့်စုံလို့ဖြင့်အပိဋ္ဌခေါ်တဲ့အလိုနဲ့တဲ့ဂုဏ်တွေလည်းပဲရလာတတ်တယ်။ဒါတော့ရောက်ရဲတဲ့ဂုဏ်တွေလည်းပဲအလိုလိုရလာတတ်တယ်။ရာဂမရနဲ့ သွားသမျှနဲ့တင့်သမျှနဲ့ရောက်ရလာတတ်တယ်ဒီကောမရောက်ရတဲ့ပုဂ္ဂိုလ်တွေကဒီတရားထုတ်လိုက်လို့ရှိရင်အပူတွေမလိုတော့ဘူးလိုအပ်တဲ့ဟာလောက်နဲ့ပဲရှင်းလာတာတော့စိတ်ကောင်းတဲ့ကုန်လို့ဒီတော့ဘုဝိတ္တကင်းကင်းရှင်းရှင်းအဲကာယဝိကစိတ်တဝိကဥပရိဝိကဆိုတာပါလို့ဝိကသုံးရင်းနဲ့လည်းပြည့်စုံလာတတ်တယ်ပုဂ္ဂိုလ်နဲ့ရှင်းရှင်းရှင်းရှင်းနေတာ ပုဂ္ဂိုလ်နဲ့မပြောဘူးအစောပိုင်းကဆိုလို့ရှိရင်အဖို့ရှိမှပြောတတ်တာသူဖုံပါပဲနဲ့နေတတ်တာอืมအဖို့မောတဲ့တယောက်တည်းပြောအောင်နေတတ်လာတယ်ပြီးတော့အမှတ်ကလေးနဲ့နေတတ်လာတယ်စိတ်စိတ်ငြိမ်ငြိမ်ပေါ့ငြိမ်းတာလေးပါတွေ့သွားပြီဆိုလို့ရှိရင်အဲ့ဒီငြိမ်းတာလေးနဲ့လည်းနေတတ်တာပဲပြီးတော့အသံသတ္ထဆိုတာကဲပြည့်စုံမဲ့ကောင်းတဲ့အမြင်မျိုးအကြမ်းမျိုးအနာမျိုးစသည်ပေါ့ဒီဒါမျိုးဒါမျိုးတွေနဲ့ရောနှောနှောလည်းပဲ အပြစ်တင်ဝယ်ခံရလောက်အောင်လည်းမနေတော့ဘူးအဲဒီအပိစ္ဆဆိုတဲ့ဂုံနဲ့ဆက်ပြီးတော့နည်းနည်းလေးပြောကြရှိပါတယ်အလိုနည်းတယ်ဆိုတာပါတရားသမားတွေကအလိုနည်းရမှာတရားနဲ့ဆက်ပြီးတော့အလိုနည်းတာလေးလည်းပဲသိကြည်ထားဖို့ကောင်းပါတယ်ခုတနည်းကပြောတဲ့မာတိကတက္ကမကြီးဆိုတာယောဂီအရှင်ကြီးလည်းရထားတယ်အနာဂါလည်းဖြစ်နေတာပဲညာတော်ရဲ့စိတ်နဲ့စိတ်ဓာတ်ကိုသိပြီးတော့ ရဟန်းတော်တွေလိုတဲ့ဟာတွေသူကဖန်တီးပေးတာနောက်တစ်ဆင့်ဒကမာကြီးရဲ့ဂုံကိုရဟန်းတစ်ပါးကကြားလို့ပါလေအဲ့ဒီဒကမာကြီးဆောက်လုပ်ထားတဲ့အကြောင်းကလာပြီးတော့အဲရောက်လာတယ်အဲရောက်လာတဲ့အခါသူကလည်းကြီးပန်းတော့ကြောင်းချင်းတဲ့ပုဂ္ဂိုလ်များဖြော်ရည်လေးများအဲသူ့လူလူလေးများလာကြရင်ကောင်းမှာပဲဆိုတာပေါ့လေဒီလိုအကြံဖြစ်တာဒီမှာကျွန်တော်အကြံလေး ကြံဖြစ်တဲ့အချိန်လာလာကြီးတွေကတ်တာအဲနောက်ဆုံးတစ်ခုပြီးတစ်ခုပေါ်လေကိုလိုကြည့်တဲ့ဟာလေးတွေတောင်းလာတော့မကြီးကလူလွတ်လူတော့ပို့အဲနောက်ဆုံးဓမ္မကြီးကိုယ်တိုင်ပဲလာလို့တဲ့ဆန္ဒရှိနေဓမ္မကြီးကိုယ်တိုင်ပဲလာရောက်ပြီးတော့ဆွံ့နေပါပြီကိုယ်ပဲအဲဒီလိုအခါမှာအခုနောက်အတိတ်ကြွလာတဲ့ကိုတော်ကဒီဓမ္မကြီးကိုအပင်ရှင်နဲ့စပ်ပြီးတော့မေးတယ်အဲလိုမေးတဲ့အခါမှာဓမ္မကြီးရဲ့တုတ်ပြန်ကြလေးကိုသိစိတ်ဝင်စားစေကောင်းတာအဲလိုလာပို့တဲ့ဆုံးကိုစားပြီးတော့ အဲ့ဒီယဟန်ကတက္ကမကြီးမေးတယ်မာတိကမာတာဆိုတာတက္ကမကြီးလားဟုတ်ပါတယ်တာပဲသူတက္ကမကြီးကသူများရဲ့စိတ်တွေကြည့်တယ်ဆိုတာဟုတ်လားဒီလိုတည်းရမေးတယ်အဲ့ဒီလိုမေးတဲ့အခါတက္ကမကြီးကဘာဖြစ်လို့တတိတော်မကိုဒီလိုမေးရတယ်လို့ခင်ဗျာတဲ့သူစဉ်ကြံစီတိုင်းကြံစီတိုင်းတက္ကမကြီးကအကုန်လုံးကိုလုတ်ပေးနေတာပဲတဲ့ပြုလုပ်ပေးနေတာပဲဒါကြောင့်မလို့တက္ကမကြီးကိုဒီလိုမေးတာပါတဲ့ ဒီကမာကြီးဟုတ်လားတဲ့သူများစိတ်ကြည့်တာဒီလိုမေးတယ်ဒီကမာကြီးကဘယ်လိုပြန်ဖြေတယ်လဲဆက်ဆက်ပြီးတော့နားထောင်ကြည့်ပါလို့အဲဒီကမာကြီးကပြန်ဖြေတယ်သူတစ်ပါးရဲ့စိတ်ကိုသိတဲ့ယဟန်နေဆိုတာပုဂ္ဂိုလ်တွေဆိုတာရှိကြပါတယ်ခင်ဗျာတဲ့ဒီလိုပဲပြန်ဖြေတယ်ပြောယဟန်ကရှင်းနေအဲရှင်းပြီးတော့ပြောပြန်တယ်သူချင်းကသူညမေးတာမဟုတ်ဘူးဒကမာကြီးကိုမေးနေတာอืม ဒီလိုတစ်ခါတစ်ဆင့်တက်ပြန်ရောဒီလိုအကြက်ကန်ပြီးတော့မေးတာတော့မှမာတိကတက္ကမကြီးဟာသူတို့ဘာရဲ့စိတ်ကိုသိပါတယ်လို့တည်းရဲ့မပြောဘူးသူတို့ဘာရဲ့စိတ်ကိုသိတဲ့ပုဂ္ဂိုလ်များဟာဒီလိုပဲဆောင်ရွက်တတ်ပါတယ်ခင်ဗျာဒီလိုပဲလုပ်တတ်ပါတယ်တော်ဝတ်တဲ့နည်းနဲ့ပဲဖြစ်တယ်တရားနဲ့ပတ်သက်ပြီးတော့အပိစ္ဆဂုံရှိဖို့သိရေးကြည့်ပါတယ်ဒီရတရားအထောက်ကြည့်ပဲ အထုတ်ထားသည်ပဲဗာတရားရသည်ပဲဆိုတာပေါ့လေကြည့်ကြည့်လေးလေးတိတ်တိတ်ကျဲကျဲလေးပေါ့လေခုခေတ်ကလူထဲမှာတော့မှနေတတ်တာအပိဓာကုနဲ့ပြည့်စုံပြီးတော့နေတတ်တာအမှန်တရားတွေ့ကြကောင်းပါလေဝိရိယနဲ့ပြည့်စုံလို့ရှိရင်မိမိအကျိုးစီးပွားအစ်မှသူတစ်ပါးရဲ့အကျိုးစီးပွားအစ်မှကိုရှင်းသုံးရေးမှာပို့ပြီးတော့ရဲရဲရင်းရင်းနဲ့ပေါ့လေပြစ်တတ်တာနဲ့အထုတ်လာတတ်တယ်ကျိုးစားလာတတ်တယ် စတိနဲ့ပြည့်စုံတဲ့ချင်းအရာရာမှာလောကီရေးမှာရောဓမ္မရေးမှာရောပေါ့လေတတိကရှိဥစွာဥဥနေอืมတတိကရှိရှိနေတတ်တယ်ဆိုတာအဲ့ဒီတတိရှိတာသိကောင်းတာကသမာဓိနဲ့ပြည့်စုံတဲ့ဖြင့်မပြတ်မလွန်တဲ့နဲ့ကိစ္စအဝဝတွေကိုတည်တည်ငြိမ်ငြိမ်နဲ့လုပ်တတ်တာတဲ့လှုပ်လာတတ်တယ်ပညာနဲ့ပြည့်စုံတဲ့ဖြင့် မှန်မှန်ကန်ကန်ကြီးလည်းပဲနားလည်ပြီးတော့ဆောင်ရွက်တတ်တယ်ပြီးတော့အဲ့ဒီကလျာဏပုဂ္ဂိုလ်ဟာတတိလက်ကင်ထားပြီးတော့ကုသိုလ်အကုသိုလ်ရဲ့အလားအလာတွေကိုလည်းပဲရှာဖွေသိရှိပြီးတော့နားလည်လာတတ်တယ်အတိပညာနဲ့လည်းပဲတတ္တဝါတွေရဲ့အကျိုးစီးပွားမှန်မှန်ကိုလည်းပဲခုတိုင်းမှာဆိုနားလည်လာတတ်တယ် သမာဓိနဲ့ပြည့်စုံနေတော့အဲ့ဒီသမာဓိနဲ့ပဲဆောင်ရတဲ့ကိစ္စတွေမှာတည်တည်ငြိမ်ငြိမ်ရှိပြီးတော့ဝိရိယနဲ့တတ္တဝါတွေကိုကျိုးစီးပွားအဖြစ်ထွန်းတဲ့ဟာတွေကိုဟန်တားပြီးတော့အကျိုးစီးပွားဖြစ်ထွန်းတဲ့ဟာတွေကိုပဲတိုက်တွန်းလာတတ်တယ်အဲ့ဒီအရေးချင်းတွေအလိုလိုပြည့်စုံလာတာအဲ့ဒါကိုပြောခဲ့တာကလျာဏမိတ်တာဆိုတာအဲ့ဒါပါပဲတရားအစကလျာဏမိတ်တာဆိုတာဒါပဲအခုဒီမှာကလျာဏမိတ်တာဆိုတာဒီလိုအလုံးနဲ့ တဖြည်းဖြည်းအညီတွေ့တွေပြည့်စုံပြီးတော့ဖြစ်ပေါ်လာတဲ့ကလျာဏမိတ်တအဲဒီကလျာဏမိတ်တအမိရတဲ့ပုဂ္ဂိုလ်တွေဟာမြတ်သောအကျင့်ကျင့်သုံးရေးမှာရာနှုံးပြီးအကျိုးတွေရတတ်တယ်လို့ဆိုပါတယ်ပြီးတော့ဒီကုန်းချုပ်လိုက်လို့ရှိရင်ခွန်ကြီးတို့အခုဒါနကကြီးတဲ့ပုဂ္ဂိုလ်တွေကအစပါဘူးအလုံးတရားစိတ်ဝင်စားကြတဲ့ပုဂ္ဂိုလ်များမိမိတို့ကိုယ်တိုင်လည်းပဲစိတ်ဥစွာမှန်ကန်တဲ့ဒီကံဘာဝနာတရားကိုအထုတ်ခြင်းအပြင် ကလျာဏမိတ်အကြီးသေးတွေပြည့်စုံပြီးတော့တာဝန်ရှိတဲ့ပုဂ္ဂိုလ်များလည်းအခုပြောခဲ့တဲ့ကလျာဏမိတ်အစစ်အကြီးသေးတွေပြည့်တယ်ပြည့်စုံပြီးတော့ကလျာဏမိတ်ချင်းသာသနာစိတ်ဓာတ်ကိုဆောင်ရွက်နိုင်ရပြီးတော့ကုသနာစိတ်ချမ်းသာနဲ့နောက်ဆုံးနိဗ္ဗာန်ချမ်းသာရပြီးတော့ပေလေးပါးကလွတ်မြောက်နိုင်တော့ဒီကျိုးစားပွားများအထုနိုင်ကြပါစေလို့ဒီနေ့ညအဆုံးသတ်ပါလိမ့်အဲတရားဒီကုန်းထုတ်လိုက်ပါတယ်